ဒီနေ့ဗုဒ္ဓသာသနာမှာထူးမြတ်တဲ့နေ့တစ်နေ့ပါပဲ။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားဖွင့်ပြီးရှိဥစွာလောကကြီးပေါ်မှာဓမ္မအလင်းတကြီးလင်းဖို့ရာအတွက်ဓမ္မစက်ကဘောတနာခေါ်တဲ့တုတ်တံ ဟောတဲ့နေ့ပါပဲဒီအဲဒီဓမ္မစက်ကဝဒနာအကြောင်းလေးနည်းနည်းပြောပါအဲဒီဓမ္မစက်ကဝဒနာအကြောင်းမပြောခင်ရှိခုစွာပစ္စရကနာတုတ်တံဏီကုံးချုပ်เสียတာလေးရှိနေတော့အဲဒီဟာလေးချုပ်ပြီးဆက်ပြီးတော့ဟောပါမယ်ဆုံးသက်เสียကတော့တကားထားပါပဲယသဣတာတိဣတာတိသံယာနာဣတိယပုရိသသဝါ သဝေဣတိနယာနိနနိဗ္ဗာန်စေဝသံတိကေဆိုတာပါလေသဘောကတော့အကျင့်ပုဂ္ဂိုလ်ဒီစုံတယောက်မှာအမျိုးသမီးမှာပဲဖြစ်ဖြစ်အမျိုးသားမှာပဲဖြစ်ဖြစ်အဲ့ဒီလိုမဲ့ရင်ယထာမျိုးရှိရင်တဲ့အဲ့ဒီရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီရင်ယထာနဲ့ဘိက္ခိယနိဗ္ဗာန်တို့ ရောက်နိုင်တော့တာပါပဲတဲ့မျက်မှောက်ပြုနိုင်တော့တာသွားနိုင်တော့တာပါပဲတဲ့ဒီလိုဆိုပါတယ်အခုကဲမှာကဘာပေါ်ရှိလူတွေသိပ္ပံပညာဒုတိယကြာကြီးတိုးတက်လာတာဖြစ်တော့ကုန်းပေါ်မှာသွားတဲ့ရင်မျိုးမျိုးတွေရေထဲသွားတဲ့ရင်မျိုးမျိုးတွေလေထဲသွားတဲ့ရင်မျိုးမျိုးတွေတီထွင်ကြပါတယ်ဆန်းတဲ့ဆာအောင်ထူးတဲ့ထူအောင်လည်းပဲကျူးစားကြပါတယ် အဲ့ဒီရင်တွေအသုံးပြုလို့တဏီယာဘတဏီယာတနိုင်ငံတနိုင်ငံတကဘာလုံးပေါ်လေးပတ်ပြီးတော့သွားနိုင်ကြပါတယ်တကယ်လို့သာအဲ့ဒီရင်တွေမရှိဘူးဆိုရင်တဏီယာတဏီယာရောက်ဖို့ဆိုတာမလွယ်ပါဘူးရင်ရှိထားပြီဆိုရင်ဒီရင်အသုံးပြုပြီးတော့ကိုလိုရှိတဲ့နေရာသွားနိုင်ကြပါတယ်အထူးအဖြင့်ဆိုရင်လကဘာနဲ့အခြားခြားဂျူကဘာတွေ သွားဖို့တော့မှကြိုးစားနေကြတယ်အခုလကဘာသွားဖို့ကြိုးစားတာအောင်မြင်သွားပါတယ်ဒါမှဘယ်လောက်တိုးတက်နေတယ်လဲဆိုတာယင်နေရပါအဲ့ဒီယင်နေကတော့ဘယ်လောက်ပဲအဝေးကြီးသွားနိုင်ပြီမယ်လို့တကယ်ဘေးကင်းတဲ့နိဗ္ဗာန်သွားဖို့အတွက်ကတော့အကျိုးပြုလိမ့်မယ်အသုံးဝင်လိမ့်မယ်တော့မဟုတ်ပါဘူးတကယ်လို့အဲ့ဒီယင်နေနဲ့နိဗ္ဗာန်လည်းရောက်နိုင်တယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့လူကျင်ပါပြီ ဒါပေမဲ့အခုအထိတော့ဘယ်သိပ္ပံဆရာကြီးတွေကမှနိဗ္ဗာန်သွားနိုင်တယ်ဆိုတာတော့ပြီးကင်းတဲ့ရောက်နိုင်တယ်ဆိုတာတော့ဘုံမခံကြသေးပါဘူးပြီးတော့လည်းသိပ္ပံပညာရှင်တွေတည်ထွင်ထားတဲ့ယင်တွေကလည်းစိတ်ချရတယ်လို့ဆိုပေမဲ့လို့ဒီရတဲ့ကပဲအကြောင်းအရာဆိုတာပစ္စည်းလို့ယင်တွေပါဆုံးရှုံးသွားတာယင်တွေပေါ်မှာ စီးပြီးလိုက်ပါသွားတဲ့ပုဂ္ဂိုလ်တွေပါဆုံးရှုံးတာတွေလည်းပဲအများကြီးပါပဲအဲ့ဒီယင်တွေဟာကဘာသူကဘာသားတွေအတွက်အကျိုးမရှိဘူးလို့ပြောလို့တာမဟုတ်ပါဘူးအမကံကျဲမရှိဘူးဒါပြောလို့တာပါအမကံကျဲရှိပြီးတော့တကယ်ဘေးရန်လုံတဲ့ယင်ကတော့အခြားမဟုတ်ပါဘူးမိခင်ယင်ကြီးပါပဲလောကမှာယင်မျိုးမျိုးတွေရှိတော့ ကိုမပိုင်ပေမဲ့လို့အခိုက်အတန့်ကိုလိုတဲ့ခီးသွားလို့လို့ရှိရင်ပိုက်ဆံပေးပြီးတော့ကြေးငွေပေးပြီးတော့သွားလို့ရပါတယ်ပြီးတော့ကိုပိုင်ထားတဲ့ရင်ဖြစ်တော်မှာဒီရဟာအမကန်ကြမရှိပါဘူးခြီးတို့ဘာလို့ထည့်ရတာစစရာရာပေါ့လေဒီကအစိတ်ပိုင်းနေချွေးလို့ရှိရင်လည်းပဲပြင်ရဆင်းရတာတဖြည်းဖြည်းသုံးပါများလို့ရှိရင် ယူရင်းပြီးတော့နောက်ဆုံးပျက်စီးတဲ့အပိုင်းရောက်သွားတာအဲ့ဒါကြီးကြည့်ပေါ့အထူးကတော့လောကမှာအသုံးပြုရတဲ့ယင်နေကိုယ်ပိုင်ဖြစ်ထားလို့ရှိရင်အချိန်မရွေးနေရာမရွေးသုံးလို့ဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ်ကပိုင်ထားပြီကိုသူပိုင်ဆိုလို့ရှိရင်အာဏာနေရအောင်ပဲ။ကိုယ်ပိုင်ထားတော့အချိန်မရွေးနေရာမရွေးသုံးလို့ရပါတယ်။ကမ္ဘာပေါ်မှာ တိုင်းတိုင်းပြည်ပြည်တွေရှိတဲ့တဲကအမေရိကတိုင်းပြည်ဟာဆိုရင်အဖိုးတန်ကားတွေအမကန်ကြီးရှိတဲ့ကားတွေပေါ့လေထုတ်လုပ်နိုင်ပါတယ်။ကဘာကလည်းပဲအမှန်တန်ကြိုက်ပါတယ်။ဒါတော့ရုပ်တုဖြစ်တဲ့အဖိုးတန်ကားတွေကဘာကဘာသားတွေသုံးဖို့ရာအတွက်အမကန်ကြီးအပြည့်နဲ့ပေါ့လေထုတ်လုပ်နိုင်တယ်လို့ဘေးကင်းရာနိဗ္ဗာန်သွားနိုင်တဲ့ဒီမက်ကင်ရည်ကြီးပေါ့လေလူအများစုကဝိုင်းပြီးတော့ ထုတ်လုပ်နိုင်မယ်ဆိုလို့ရှိရင်တော့လူမှုရေးဘက်ကလည်းပဲပြည့်စုံပြီးတော့စိတ်ဓာတ်ရေးမှာလည်းပဲပြည့်စုံပေါ့လေအကုန်လုံးပြည့်စုံသွားပါမိကတိုင်းပြည်ကြီးကဘာကျော်ဖြစ်သွားကျော်တဲ့ကျော်သွားပါသိကောင်းပါငွေကြေးတတ်နိုင်တဲ့ပုဂ္ဂိုလ်များတော့ဖူရံကားကြီးလည်းပဲတန်ကြီးပေးပြီးတော့ချမ်းချမ်းသာသာနဲ့စီးနိုင်ကြပြီမယ်လို့ဒီမက်ကင်ရင်ကြီးကိုတော့ငွေကြေးပေးပြီးတော့စီးလို့တော့မရဘူး ငါရှိလို့လည်းမရဘူးကိုယ်ပိုင်ဖြစ်အောင်ပထမဆုံးလုပ်ရမှာခုကားရတော့ထုတ်လုပ်တဲ့ကုမ္ပဏီကနေပြီးတော့တန်ကြီးပေးအဲဝယ်စည်းလို့ရနိုင်ပြီမယ်လို့အခုမက်ကင်ရင်ကြီးရတော့ရေထားကြီးရတော့ကိုယ်တိုင်လုပ်ရမှာကိုယ်တိုင်ထုတ်လုပ်ရမှာဟွန်းတကယ်ဤကိနဲ့နိဗ္ဗာန်ကိုဤကိနဲ့နိဗ္ဗာန်ရှိတယ်ဆိုတာပေါ့လေယုံကြည်ပြီးတော့အရိယလို့တဲ့ဆန္ဒပြင်းပြပြပြထားပြီးတော့ ခြေကံသီလတွေပြည့်စုံပြီးလုံလဝရိယစိုက်ထုတ်တတိတွေမြဲပြီးတော့စိတ်တည်ငြိမ်မှုတွေရပြီးတော့ညာအစင်းစင်တွေပွင့်အောင်ကြိုးစားတာအဲကြိုးစားလာပြီဆိုလို့ရှိရင်ပထမပရိအနေနဲ့ဝင်တည်ထားတဲ့ဟာအစိတ်ပိုင်းလေးတွေပြည့်စုံပြီးတော့ပီလာတဲ့စိတ်ချတဲ့ယဉ်ကြီးဖြစ်သွားတော့တာပဲအနည်းဆုံးပတ္တပတ္တိမဲ့ရသွားပြီဆိုလို့ရှိရင်ပတ္တပတ္တိမဲ့ယဉ်ကြီး ကိုယ်မှပိုင်သွားတာသိကောင်းတော့တကယ်လို့သာမက်ကင်ရင်ယထာကြီးရဒီမိတ်ဖြစ်မယ်ဆိုလို့ရှိရင်တော့သိကောင်းမှာပဲအဲ့ဒီလိုအစဉ်သင့်မရှိတဲ့အတွက်တတ္တတရားအခြေခံထားပြီးတော့တရားရလိုတဲ့ပုဂ္ဂိုလ်များဒီနေရာဌာနရောက်ရှိလာပြီးမိသားစုနဲ့လည်းခွဲခဲ့ရတယ်အိပ်ပြက် အစားအသောက်လည်းပဲကိုယ်အိမ်လိုမဟုတ်ပင်ပန်းခံပြီးတော့ဒီမှာအထုရတာထိုင်လိုက်ဈဉ္ရလျှောက်လိုက်ခင်းလိုက်ဈဉ္ရလျှောက်လိုက်သိချင်းဆုံးတော့အထုရတာပဲကိုယ့်အကိုဒီရင်ကြီးပြည်ပြည်သားသားဖြစ်အောင်ဆိုပြီးတော့ထုတ်လုပ်နေရတာမတက်တာဘူးဒါ ready made မဟုတ်လို့ကိုယ့်အကိုအထုနေရတာပေါ့ဒီလိုပင်ပန်းခံပြီးတော့အထုရတာဟာတကယ်အမခံချက်ရှိပြီးတော့စိတ်ချရတဲ့မဲ့ခင်ရင်ကြီး ကိုယ်ပိုင်ရရှိဖို့ပေါ့လေလှုပ်သားကောင်းပေါ့လေ good worker ဆိုတာပေါ့လေလှုပ်သားကောင်းတယောက်အနေနဲ့ပေါ့လေဒီမှာအားထုတ်နေကြတာအားထုတ်ရင်အားထုတ်တော့ပေါ့သီလမဲ့ခင်ရောသမာဓိမဲ့ခင်ရောပညာမဲ့ခင်ရောပြီးတော့ဟိရုတ္တပอืมနောက်ခံနေရောစသည်ပေါ့လေဒီမှာအင်္ဂါလေးတွေတနေ့တစ်နေ့ပြည့်စုံလာတာယထာကြီးခါလည်းပြပြလာတာဖြစ်လာတာလည်းကောင်းလာတကယ်တေချာပေါ့ အနည်းဆုံးတတ္တပတ္တိမဲ့ရင်ကြီးရရှိသွားရင်ပယ်တော့မှမပျက်စီးတော့ဘူးနောက်နောက်ဘဝကြီးလည်းမပျက်စီးတော့ဘူးဒါတော့လောကမှာသုံးနေတဲ့ရင်မျိုးမျိုးတွေဟာစီတို့ဘာတို့ဘောလိလိုရရထက်ရတယ်စိတ်ပိုင်းတွေကလည်းပဲပျက်စီးသွားနိုင်တယ်ဒီကြီးကတော့ဘာရှိမှထည့်ဖို့လို့တော့ဘာစိတ်ပိုင်းမှာလဲဖို့လည်းမလို့တော့သုံးပါမြရလီလေးပို့ပြီးတော့အစိတ်ပိုင်းတွေက ခိုင်မာလီလေးယထာကြီးကလည်းခိုင်မာလီလေးဖြစ်တယ် အဲ့ဒါတော့သိထူးတယ်လောကီယင်တွေကတော့လိုအပ်တာတဲ့ပို့ပြီးတော့နှုတ်တင်မအောင်လို့ရှိရင်အက်ဆီဒင့်ဖြစ်ပြီးတော့ဒုက္ခရောက်နိုင်တယ်ဒီမဂ္ဂင်ကြီးကတော့ဘယ်လောက်ပဲအသွားနှုံးမြန်မြန်ဘယ်တော့မှအက်ဆီဒင့်မဖြစ်တော့ဘူးအဲ့ဒါလည်းထူးခြားတာပဲဒီကြီးပိုင်ထားတဲ့အတွက်လောကထဲမှာလောကသားတယောက်နေတဲ့အခိုက်အတန့်မှာလည်း ကောင်းလောကရံဆိုးလောကရံနေနဲ့ကြုံကြိုက်တဲ့အခါမှာဟိုဘက်ဒီဘက်ပေါ့လေမတိမ်မရင်ပဲနဲ့ဘက်မျှစွာနေနိုင်တဲ့အရေးချင်းတွေလည်းရသွားနိုင်တယ်။ဒါတော့အပေလေးပါလွတ်မြောက်ရာဖြစ်တဲ့ဘေးကင်းတဲ့နိဗ္ဗာန်၊ဥနာတိဒုက္ခဘေးတွေကင်းတဲ့နိဗ္ဗာန်ပေါ့။ဘေးကင်းတဲ့နိဗ္ဗာန်လည်းရရှိသွားတယ်။ဘလောက်ကောင်းသလဲ။ပြတဲ့ရှင်စေကာလမှာလည်းလောကရန်ဒဏ်ဒီခံနိုင်တယ်။ဘက်မျှတဲ့စိတ်ကလေးနဲ့နေနိုင်တယ်။ အပယ်လေးပါးကလည်းလွတ်မြောက်နိုင်တယ်ဆိုတာနည်းတဲ့အကျိုးတွေမဟုတ်ဘူးညကလည်းပဲဟောသွားပါတယ်တော့တတပတိမေညီရထားလို့ညီရနိုင်တဲ့အကျိုးလေးတွေပြောသွားအခုကိုယ်ပိုင်မဲရင်ကြီးအဲမဲခင်ကြီးရရှိဖို့ရာ အတွက်ကျိုးပနေကြတာကျိုးပလို့ရှိရင်မကြခင် ပိုင်ပြီးတော့ဝမ်းသာမှုရောဖြစ်ကြမှာဘဝရဲ့ပြည့်စုံမှုဆိုတာလည်းရသွားမှာအမှန်ဝန်တာစရာကောင်းတာဒါကြောင့်စိတ်အားတွေမကြစီပဲနဲ့ ဒီမဂ္ဂင်ကြီးပိုင်အောင်လို့ကြိုးစားဖို့ရခွင့်ရလေးနဲ့နဲ့တိုက်တွန်းပါတယ်တချို့ကတော့ဒီမဂ္ဂင်ကြီးရရှိရေးအတွက်ကြိုးပမ်းရမှာအကြောင်းကြောင်းလေးတွေကြောင့်ပေါ့လေနည်းနည်းစိတ်အားလျှော့ကျင်ကြတယ်ဆရာလျှော့ပြီးတော့ပြန်လို့ရှိရင်တော့ဒီမဂ္ဂင်ရင်မရဘူးဆိုရင်တော့ခက်တယ်အဲတော့ဒီဟာပိုင်ပြီးမှပြန်တာကောင်းတယ်စိတ်အားမလျှော့ကြနဲ့အဲရင်ပိုင်မှုကိစ္စနဲ့စပြီးတော့ဘုန်းကြီးများအမေရိကရောက်တဲ့အချိန်ကစပြီးတော့အခုထိ အပြင်သွားတဲ့အခါမှာလေ့လာကြည့်တယ်အမျိုးသားဒရိုက်ဘာတွေအမျိုးသမီးဒရိုက်ဘာတွေကပုံများတာတွေ့တယ်။ဘုန်းကြီးမြင်ခွင့်ပြောတာနော်ဒါတော့ဟုတ်ချင်မှဟုတ်မှာ။အဲဒီမက်ကင်ကြီးပိုင်ကြီးအတွက်ကိုယ်ပိုင်ရင်ကြီးရရှိဖို့ရာအတွက်ကြိုးပမ်းတဲ့နေရာမှာလည်းဟောဒီမြင်ခွင့်မှာလည်းပဲအမျိုးသားနဲ့အမျိုးသမီးဆိုရင်အမျိုးသမီးကဥယျာဉ်ပုံများနေတယ် အပြင်အပြင်ကရင်ကရိုးရိုးရင်ကတော့တူးမောင်းလို့ရှိရင်ဆန်းတဲ့လောက်စီးသွားရတယ်ဒီရင်ကတော့ကိုယ်ပိုင်ရင်ကိုယ်ပဲပေါင်းလို့ရတာပဲကိုယ်ပဲပိုင်တာကိုယ်ပဲသွားလို့ရတာပဲကျော်မျိုးသမီးတွေကမက်ခင်ရင်များများကြီးပိုင်ရေးအတွက်ရှည်တန်းကဒီမှာကြိုးစားကြတာတိတ်အားရစရာကောင်းတာခွေးတို့မှာပြင်းလဲဒီလိုပဲမျိုးသမီးတွေများတယ်အဲ့ဒီလို ပိုင်လို့ရှိရင်အမျိုးသမီးပိုင်အမျိုးသမီးပဲအမျိုးသားပိုင်အမျိုးသားပဲမြတ်စွာဘုရားဒီမှာအမကညက်ပေးထားတာခဏဒီရင်မျိုးကိုမျိုးအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ပိုင်လို့ရှိရင်ပိုင်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်သွားနိုင်တယ်ဆိုတာဟောဒီတန်းတူအခွင့်အရေးတွေဒီမှာပေးထားတာဤလိုယထာရှိသူများယောက်ျားမိန်းမလူတိုင်းမှာမဲ့ကြီးညီညီညိညိစီအပြည့်နိဗ္ဗာန်ဆက်ရောက်ပါဆိုတာဟောဒီအမှန်တိကျတဲ့ အာမခံချက်ပေးထားတာဘဒုတာစီဘဒုနာစီဆိုတာမပါဘူးဒီမှာအဲ့ဒီမဂ္ဂင်၈ပါးခေါ်တဲ့မဂ္ဂင်ရည်ကြီးပေါ်ဒီဒီနေ့ကမ္ဘာလောကကြီးကိုစတင်ပြီးတော့မြတ်စွာဘုရားအဲညွှန်ပြတော်မူပါတယ်အဲ့ဒီပထမဆုံးညွှန်ပြတော်မူတဲ့နေ့ဒါဓမ္မစကဘောတနာနေ့ပြီးတော့ ကာမဂုဏ်အာယုန်နဲ့နေလို့ရှိရင်ဒါလောကနိဗ္ဗာန်ပဲလို့ယူဆပြီးတော့ကာမဂုဏ်နဲ့နှိမ့်မွနေတာလည်းရှိတယ်။ဒီလိုကာမဂုဏ်နဲ့နှိမ့်မွနေတာဟာမကောင်းဘူးလို့အမြင်ပေါက်အမြင်ရောက်ပြီးတော့ခန္ဓာကိုယ်ပင်မဆင်းရဲအောင်ပေါ့လေအတ္တကိမတာနီနိယောဂလမ်းစဉ်လိုက်တာလည်းရှိတယ်။အဲ့ဒီလမ်းနှစ်သွဲမှာအစွန်းနှစ်သွဲပေါ့လေအဲ့ဒီအစွန်းနှစ်သွဲကမလွတ်ကြဘူးတတ္တဝါတွေ။ မြတ်စွာဘုရားဖွင့်လာတဲ့ခါကျမှအဲ့ဒီအစွန်းအစွန်းကိုပယ်ရမယ်ဆိုတာပယ်ပုံတွေပါပြတယ်အလယ်လန်းစဉ်လိုက်ရမယ်ဆိုတာပေါ့အလယ်လန်းစဉ်ဆိုတာမက်ကင်လန်းစဉ်ပါပဲဒီအမှန်တရားမတွေ့ကြသေးတော့အမှန်ပေါ်ပြတဲ့ပုဂ္ဂိုလ်ပေါ်မှာလည်းပဲယုံကြည်မှုမရကြသေးဘူး။သမယသေးတော့ပုဂ္ဂိုလ်အများစုရဲ့စိတ်တွေဟာထိမ့်မနိုင်သိမ့်မရတိမိတင်ရဖြစ်ကြတာ။နောက်မြတ်စွာဘုရားပွင့်လာလို့သမစကြာတရား ဟောပြီးတဲ့အချိန်ကစပြီးဆက်စွာပြဆုံဆုံးမတဲ့အတိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာထူးထူးခြားခြားကြီးပဲစိတ်ကိုအုပ်ချုပ်နိုင်တဲ့ဣန္ဒြိယပေါ့စိတ်ဆွမ်းအင်ဒီခရရသွားတာတတ္တတရားဆိုတဲ့တတ္တတရားဆက်ဆက်ဖြစ်တာဝိရိယဆိုတဲ့ဝိရိယဆက်ဆက်ဖြစ်ကဖြစ်ကပေါ့ရှိပြီးတော့ဓမ္မဓမ္မခေါ်တဲ့တတ္တိန္ဒြိယအစရှိတဲ့ဓမ္မခေါ်တဲ့စိတ်ဆွမ်းအင်ဒီဟာပေါ့လေတတ္တဝရရဲ့တဏ္ဍာမှာ လေပတ်ပြီးတော့ဖြစ်သွားတာလူသားတွေပေါ်မှာရောလူသားတွေထဲမှာရောနတ်တွေရောမြမာတွေရောဒါလည်းလေပတ်ပြီးတော့ဖြစ်သွားတာအဲ့ဒါကိုဓမ္မစက်ကခေါ်တာပဲဒီနေ့ကအဲ့ဒီဓမ္မစက်ကြာနေပါပဲဒီဓမ္မစက်ကြာနဲ့စပြီးတော့နည်းနည်းချက်ပြီးတော့ဟောဖို့တော့ရှိနေပါတယ်ဒီနေ့အချိန်မလုံလောက်တာနဲ့မလို့ဒီနေ့ဒါတော့ပဲရကြပါစို့နောက်ခါကကြာမှနည်းနည်းမကျင်းမကျဲပေါ့လေလုံငန်းတင်နဲ့ဆက်ဆက်ပြီးတော့ဟောပါမယ်ဒီရကြပါစို့